သာသနာတော်နှစ်2562ခုနှစ်ကောဇာတိဂရီ1389ခုနှစ်နေုံလာဇန်တရက်ခရစ်နှစ်2019ခုနှစ်မေလ26ရက်တောက်ကြနေ့အမေရိကန်နိုင်ငံကာလီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးဧရိယာဟမ်မွန်ဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်း၌ရှင်မင်းဝန်ဆရာတော်ကြီးအချိန်ပြည့်မဟာသတိပဋ္ဌာန်ဝိပဿနာ9ရက်တရားစခန်းပွဲမှာဝင်ရောက်ပြီးတော့မဟာသတိပဋ္ဌာန်ဝိပဿနာတရားတို့ကိုရိုးရိုးသေးသေးကျင့်ပွားအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားအလှူပေးလူမာက ဝိပဿနာဂုံကြီးပြတရားတော်ဗာတရားတော်လေဒီတတိပဋ္ဌာန်ဝိပဿနာတရားတွေကြိုးစားပြီးအထောက်ကြတဲ့ပုဂ္ဂိုလ်များသူတို့ရရှိသွားတဲ့ဂုံကြီးများကိုဘုန်းကြီးထုတ်ဖော်ပြီးတော့ပြသခြင်းဖြစ်ပါတယ်အဲဒီလိုပဲမိမိတို့လည်းပဲဒီတတိပဋ္ဌာန်ကျင့်စဉ်တရားတော်တိုင်လိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်ရင် မိမိတို့အတွက်ဒီလိုအားကိုးလောက်တဲ့ဉာဏ်အဆင့်တန်းတွေရရှိသွားနိုင်တယ်ဆိုတာလေးကိုဒါဝိပဿနာတရားအထုတ်သူများရနိုင်တဲ့ဂုဏ်ကြီးများကိုဘုန်းကြီးထုတ်ပြပေးခြင်းဖြစ်ပါတယ်။အဲတော့မနေ့ကသစီဝိပဿနာတမာဒိဋ္ဌိဘာဝိတာဘဟုလိကတာဒိဋ္ဌိဝဓမ္မေနိဗ္ဗာန်ပါပိတုံလို့ဒီလိုတက္ကရာဆရာဖွင့်ပြထားပါတယ် ဘာဝိတာပွားများနေလို့ရှိရင်ဘ ഹു လိကတာကျိန်ဖန်များစွာအလေးလာပြုပြီးတော့ပွားများအားထုတ်နေလို့ရှိရင်ဒိဋ္ဌိဝဓမ္မိနိဗ္ဗာန်ပါပိတောယခုမျက်မှောက်ဘဝမှာကိုပဲတကယ်တန်တိဒုက္ခဆိုတဲ့အငြိမ့်တဲ့နိဗ္ဗာန်ကိုကိုယ်တိုင်မျက်မှောက်တွေ့နိုင်တယ်

ဧကတနေနိသိနောဝတနေယတထိုင်အတွင်းမှာပဲအရဟတံပပုဏ္ဏတိယဟန္တာထီအောင်ဖြစ်နိုင်တယ်ဒီလိုတောင်ဖွင့်ပြတာတထိုင်အတွင်းမှာမိမိတို့ယဟန္တာထီအောင်ဖြစ်နိုင်တယ်တဲ့တကယ်လို့မိမိမှာကျိုးလေကျိုးစားတယ်သို့တော့ပါရမီမပြည့်စုံသေးလို့ အဲဒီလိုတဏှာတထိုင်အတွင်းမှာတရားတူမရသေးဘူးဆိုရင်လည်းဘာမှအားမငင်နဲ့ဒီတိုင်းပဲဆက်ပြီးတော့ကြိုးစားအားထုတ်ရမယ်တဲ့အဲဒီတော့ဘုဟုလိကတကြိမ်ဖန်များစွာဆိုတာကယောဂီပုဂ္ဂိုလ်များဟာအမြဲမပြတ်တတိဥစည်းတဲ့စိတ်နဲ့ထိုင်ရင်ဖြစ်စီရရင်ဖြစ်စီသွားရင်ဖြစ်စီလျှောင်းရင်ဖြစ်စီ အမြဲတမ်းရှုမှတ်နေဖို့ဆိုတော့ဘယ်လိုရှုမှတ်ရမှာလဲဆိုတော့ဒီလိုမြတ်စွာဘုရားဟောထားတယ်ဒီဝတ္တဇင်္ဂမေနနိသစ္ဆာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရိတိဒီဝတ္တတနေ့ပါလုံးစင်္ဂမေနဇင်းကြံရှောက်၍ရှုမှတ်ခြင်းဖြင့်၎င်းနိသစ္ဆာယထိုင်၍ရှုမှတ်ခြင်းဖြင့်၎င်းအဝရဏိယေဟိဓမ္မေဟိကာမိသန္တာနိဝရဏစတဲ့အကုသိုလ်တရားစုတွေမှ ဝိဝေစေဝကင်းစိတ်စေ၍သာလျင်စိတ်တမိမိစိတ်ကိုပရိသောရိတိစင်ကြယ်စေ၏ယောဂီပုဂ္ဂိုလ်ဟာကာမိသန္ဒဗျာပါဒဌိနမိတ်တဥဒိစ္စကုက္ကုစဝီဇိကိစ္စဆိုတဲ့တမာရီတရားတွေမရအောင်တားဆီးပိတ်ပင်တတ်တဲ့និဝရဏတရားတွေအဲ့ဒီនិဝရဏတရားတွေမဝင်နိုင်အောင်မို့တဲ့ စင်ကမေနာဈဉ္ညာလျှောက်ပြီးတော့ရှုမှတ်ပွားများအားထုတ်ပါတဲ့အခုယောဂီများလျှောက်နေတဲ့အတိုင်းပေါ့စင်ကမေနဈဉ္ညာလျှောက်ပြီးတော့ရှုမှတ်ပွားများအားထုတ်ပါအဲ့ဒီဈဉ္ညာဣရိယာပုနဲ့မိမိပင်မနေပြီနွမ်းနယ်လာပြီဆိုရင်အထိုင်ဣရိယာပုနဲ့ရှုမှတ်ပွားများအားထုတ်ပါ အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာထိုင်လို့ပင်မနှွမ်းနေလာရင်ဈဉ္ညာလေးလျှောက်ပြီးရှုမှတ်ပေါ်များအထုပါဘလောက်ကြာကြာအထုရမှလဲဆိုရင်ဒီဝတန်တနေ့လုံးခုယောဂီပုဂ္ဂိုလ်များ တနေ့လုံးအထုနေတယ်ခုထိုင်ပြီးရှုမှတ်လိုက်ဈဉ္ညာလျှောက်ပြီးရှုမှတ်လိုက်ရပ်ပြီးရှုမှတ်လိုက်ဒါတနေ့လုံးရှုနေတာဒါပြမြတ်စွာဘုရားဟောထားတဲ့ဒေသနာတော်အတိုင်းပဲတနေ့လုံးနားချိန်အားချိန်မရှိဘူးဒီတိုင်းရှုမှတ်နေရတယ် အဲဒီလိုရှုမှတ်နေခြင်းဟာနိဗ္ဗာန်တရားတွေမဝင်အောင်မို့ဒီနိဗ္ဗာန်တရားတွေမိမိရဲ့တန်တန်မှာမကန့်ရောက်နိုင်အောင်မို့ဒီနိဝရဏတွေဝင်နေလို့ရှိရင်ယောဂီပုဂ္ဂိုလ်မှာတမာရီမဖြစ်ဘူးလေစိတ်ဉာဏ်မှုတမာရီမှာမဖြစ်ရင်ယုံနာဖြစ်ပျက်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်ဆိုတာလည်းမပေါ်တော့ဒီဝိပဿနာဉာဏ်မှမပြည့်စုံလို့ရှိရင်မဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာအနည်းနဲ့မှမရနိုင်တော့ ဒါကြောင့်ယောဂီပုဂ္ဂိုလ်ဟာရှုမှတ်တဲ့အခါကာလမှာဒီနိဝရဏတရားတွေမဝင်လာနိုင်အောင်အထူးတတိထားဝရိယစိုက်ပြီးရှုမှတ်ပွားများ အထုဖို့မြတ်စွာဘုရားကမနာတံအစင်မပြတ်ရှေ့မှနောက်မှစနေအောင်မူထိုင်ရင်လဲရှုမှတ်၊ဈဉ္ညာရှောင်ရင်လဲရှုမှတ်၊ရရင်လဲရှုမှတ်ရှုမှတ်ခိုင်းတာ။အဲဒီလိုရှုမှတ်ရတာတစ်နေ့လုံးရှုမှတ်တစ်နေ့လုံးရှုမှတ် တနေ့လုံးဆိုတော့မနေ့6နာရီကနေပြီးတော့ည6နာရီအချိန်ထိအောင်ပေါ့ဒီလိုဆိုတော့တနေ့လုံးယောဂီပုဂ္ဂိုလ်ကမနာတန်ရှုမှတ်ရမယ်ဆိုတော့ညပိုင်းကြတော့စောစောအေးရမှလားဆိုတော့မြတ်စွာဘုရားကအဲ့ဒီလိုမဟုတ်ဘူးတဲ့ညကို၃ပိုင်းပိုင်းလိုက်တဲ့ပထမရံရင်ညင့်လေရံရင်မိုးတောက်ရံရင်၃ပိုင်းပိုင်းလိုက်အဲ့ဒီ၃ပိုင်းမှာပထမရံက 6နာရီကနေပြီးတော့10နာရီ17နာရီထိဒုတိယယံကညဉ့်လေယံကဒီ17နာရီလောက်ကနေပြီး10နာရီ17နာရီလောက်ကနေပြီးတော့2နာရီထိနောက်ဆုံးမိုးတော့ရံကအဲ့ဒီ2နာရီကနေ6နာရီထိသုံးပိုင်းပိုင်းလိုက်အဲ့ဒီသုံးပိုင်းပိုင်းပြီးတော့အဲ့ဒီပထမရံမှာလည်းပဲနေခင်းကလိုပဲအာထုတ် ရတ္တိယရတ္တိယပထမယာမစင်္ဂမေနနိတိဇာယဘာဝရဏိယေဟိဓမ္မေဟိစိတ်တံပရိသောရိတိရတ္တိယပထမယာမညင်ဥယံချိန်ခါကာလ၌စင်္ဂမေနဈဉ္ညာလျှောက်၍ရှုမှခြင်းဖြင့်၎င်းနိတိဇာယထိုင်၍ရှုမှခြင်းဖြင့်၎င်း အာဝရဏိယေဓမ္မေဟိကာမိသန္တာနိဝရဏစတဲ့အကုသိုလ်တရားစုရိမှဝိဝေစေဝကင်းစိတ်စေ၍သာလျင်စေတံမိမိစိတ်ကိုပရိသောရိတိစင်ကြယ်စီအခုညင်ဥယျာချိန်ကာလမှာလည်းနေခင်းကလိုပဲတဲ့စေကမေနယောဂီပုဂ္ဂိုလ်ဈဉ္ညာရှောင်ပြီးတော့ရှုမှတ်နေပါတဲ့တလန်းတစ်ချက်မှတ်နေပဲဖြစ်စီနှစ်ချက်မှတ်နေပဲဖြစ်စီသုံးချက်မှတ်နေပဲဖြစ်စီမိမိနှစ်သက်တဲ့ အမှန်နဲ့ယောဂီပုဂ္ဂိုလ်ဟာတတိဥစည်းတဲ့စိတ်ကလေးနဲ့ရှုမှတ်နေပါတဲ့အဲ့ဒီလိုရှုမှတ်နေတာဟာတမာရီလည်းဖြစ်စေတယ်လို့ဉာဏ်လည်းဖြစ်စေပါလေအဲ့ဒီဈဉ္ဉာဏ်မှာပင်မလာလို့ရှိရင်နိတိဇာယထိုင်ပြီးတော့ရှုမှတ်အခုယောဂီပုဂ္ဂိုလ်များတဏှာကြီးထိုင်မယ်တဏှာကြီးဈဉ္ဉာဏ်ရှောက်မယ်တဏှာကြီးထိုင်မယ်တဏှာကြီးဈဉ္ဉာဏ်ရှောက်မယ်ဒါဒီပါဠိတော်အတိုင်းပဲဒါမြတ်စွာဘုရားဟောတဲ့ဒေသနာတော်အတိုင်းပဲခုရှုမှတ်နေကြတယ် အဲ့လိုနေ့ရှုမှတ်တယ်လို့ညင်ဥယျာအချိန်ကာကာလမှလည်းပဲည6နာရီကနေပြီးတော့10နာရီ17နာရီထိအောင်ဒီတိုင်းပဲရှုမှတ်နေပါအဲ့လိုရှုမှတ်နေပါဆိုတော့ညင်းလင်ရန်အချိန်ကြတော့ရောဆိုတော့ရတ္တိယမြစ္စည်းမာယာမဒကိနိနာပတိနာတိဟာတေယံကပိတိပါရိပါရံဣဇာဒယတတောတံပဇာနောဥထာဏာတင်ညာမနတိဂရိတဝါမြတ်စွာဘုရားက ညဉ့်လျံအချိန်မှာတော့ယောဂီပုဂ္ဂိုလ်များလျောင်းဆက်နားနေမှုပြုပါညဉ့်လျံအချိန်မှာလျောင်းဆက်နားနေရည10နာရီကြိုးကြိုး17နာရီအဲ့ဒီကနေပြီးတော့နိုင်တဲ့2နာရီထိအောင်အခုဒီမှာဆိုရင်3နာရီခွဲထိအောင်ချိန်ပေးထားတယ်အဲ3နာရီခွဲ4နာရီခွဲထိအောင်ချိန်ပေးထားတယ်ဒီမှာအများကြီးအချိန်ကြီးပေးထားတယ်မြတ်စွာဘုရားပေးထားတာက4နာရီပဲပေးတာ 10နာရီကနေ2နာရီထိဒါပဲ4နာရီလောက်အိပ်ရင်ယောဂီကလုံလောက်ပြီတဲ့ဒါကြောင့်ညင်းလျင်အချိန်မှာတော့လျောင်းစင်နားနေမှုပြုပါဆိုတော့နေခင်းကလည်းတနေလို့မနာရညင်ဥယျာဉ်အချိန်မှာလည်းပဲနားချိန်မရှိဘူးဆိုတော့ညင်းလျင် အချိန်အိတ်ချိန်ပေးပြီဆိုတဲ့အခါကျတော့ခါလေအိပ်ရပေါ်မှာအလျားထိုးမောက်ပြီးမအိပ်လိုက်နဲ့တတော်တံပဇာနော တတော်အမှတ်ရသည်ဖြစ်၍သံသာနောမှန်စွာပြားဖြင့်သိသည်ဖြစ်၍အမှတ်တတိလေးနဲ့အေးတဲ့ဘယ်လိုအေးရမှာအမှန်တတိနဲ့အေးတဲ့အိတ်တဲ့ခါမှာမြတ်စွာဘုရားကအိတ်ပုံအိမ်နီးလေးကစပြီးတော့ညွှန်ကြားပေးသေးတယ်တိဟတိယကပိတိချင်းတိမင်းများအိတ်တလို့တဲ့ချင်းတိမင်းများဟာလက်ရနံတောင်းကိုစောင်းပြီးအိတ်တယ် ယောဂီသူတော်စင်များဟာလည်းပဲလက်ရဏတော်ကိုစောင့်ရမယ်။ဣတ္တခါမှာပါရိပါရံဣဇာရယ။ညာခြေပေါ်မှာဘဲခြေလေးအနည်းငယ်လွန်ထား။ခြေနှစ်ခုကိုထပ်မထားနဲ့။ထပ်ထားရင်ဒူးနှစ်ခုထပ်ထားရင်ဒူးနေရာနာမယ်။ခြေမျက်စိနှစ်ခုထပ်ထားရင်ခြေမျက်စိနေရာနာမယ်။အိတ်မပြောပဲနေလိမ့်မယ်။ဒါကြောင့်ဘဲခြေလေးကိုညာခြေပေါ်ရဲ့အနည်းငယ်ရှိကိုလွန်ထားလိုက်။ကွေးကွေးလေး အဲလိုညာဘက်နဲ့တော့စောက်ပြီးရှင်သေမင်းများဟာအိတ်တော်မယ်ဆိုရင်ကိုယ့်ရဲ့ခြေလက်အမိဘယ်လိုထားရဲဆိုတာလေးကိုအထူးသတိထားပြီးအိတ်တလို့တဲ့ယောဂီပုဂ္ဂိုလ်ဟာလည်းတတော်တမ္ပဇာနောတဲ့တတိနဲ့ရှုမှတ်မှုလေးနဲ့အိပ်ပါရှုမှတ်မှုလေးနဲ့အိပ်ပြီးတော့နာနဲ့လင်းနေအောင်အိပ်ရမှလားဆိုတော့တဲ့အဲ့လိုမဟုတ်ဘူးတဲ့ပစ္စုဒ္ဒါယစောစောထပြီးတော့ စောစောထားမယ်ဆိုတဲ့အမှတ်တင်ညာလေးပြုရမယ်မနေ့ဒီမှာ၄နာရီဆိုရင်၄နာရီပေါ့အဲ့ဒီမှာ၄နာရီတို့သို့မဟုတ်၃နာရီခွဲထားမယ်ဆို၃နာရီခွဲပေါ့အဲ့ဒီအချိန်ကိုမိမိထားမယ်ဆိုတဲ့ဥဋ္ဌာဏတင်ညာအမှတ်တင်ညာလေးပြုပြီးတော့ရှုမှတ်မှုလေးနဲ့အိပ်ပါခုရှုမှတ်မှုလေးနဲ့ရောအိပ်ကြလားမသိပါဘူး အိယာလည်းနေရာဟာကျင်းနေတော့ပစ္စည်းတွေနဲ့ပဲရှုမှတ်စရာနဲ့နေရာရှိဖို့မရပါဘူးဟင်အကုန်လုံးကတခါလေကိုပစ္စည်းတွေနဲ့ကိုယ်ပဲတခါနေရာလေးကိုကျင်းချင်းကြပ်ကြပ်အိတ်နေရတာလေးခုဒီမှာဖြတ်သွားဖြတ်လာရင်တွေ့နေရတာဒီလိုပေါ့လေတရားထုတ်တယ်ဆိုတာမိမိတို့ဘယ်လိုပဲနေရနေရဘယ်လိုလှုပ်ရှင်တဲ့တရားလှုပ်လေးအားထုတ်ရင်တော်ပြီလို့ဒီလိုစိတ်ထားလေးထားပေးရတယ်အဲ့လိုထားရင်ဘယ်လိုပဲနေရနေရချမ်းသာတယ် အဲ့လိုမထားနိုင်ရင်ကိုယ်အိမ်လိုပဲကိုယ်စိတ်သဘောထားရင်တော့ဘလို့မှမချမ်းသာနိုင်ပါဘူးကိုယ်အိမ်မှာကိုယ်ကြကြနာနာအိတ်ချမ်းအဲဒီမှာတော့ဒီမှာအိစရာနေရာလေးတနေရာစာကိုပဲမနေရအောင်လုပ်ရဒါကြောင့်ရသော်ဗျာလူတော်ကတော့ညင်းလည်ရန်အခြေဟာလျောင်းစင်နားနေမှုပြုပါသို့တော့ဒီတိုင်းနဲ့အိယာပေါ်လျာထိုးမောက်အိယာမှာမဟုတ်ဘူးလက်ရနန်တောင်းကိုစောင့်အိတ်ဘယ်စောင့်ရမှာလားညာစောင့်ရမှာလားအေးညာဘက်ကိုစောင့်အိတ် ဣဒ္ဓကံမှာတတော်တမ္ပဇံတော့အမှတ်တတိလေးနဲ့အိစောင်းရက်ကလေးဣဒ္ဓဆိုရင်ဣဒ္ဓထီတယ်ဣဒ္ဓထီတယ်ဣဒ္ဓဆိုတော့မိမိခန္ဓာကိုယ်ရဲ့ဖီလာကန့်လန့်စမ်းစမ်းလေးဖြစ်နေတာဣဒ္ဓထီတယ်ဆိုတာကောင်းနဲ့ကောင်းနဲ့ဖြစ်ဖြစ်လက်ပြင်းနဲ့ကြမ်းနဲ့ပဲဖြစ်ဖြစ်ထီတဲ့နေရာလေးတစ်ခုကိုထီတယ်ဣဒ္ဓထီတယ်ရှုမှတ်မှုလေးနဲ့ဣဒ္ဓဥဋ္ဌာဏတင်ညာနဲ့ဒီတိုင်းမအိလိုက်နဲ့ နာနဲ့ကိုစောစောထားမယ်ဆိုတဲ့အမှတ်တညာလေးထားပြီးအိပ်ပါအဲ့လိုရှုမှတ်မှုလေးနဲ့အိပ်တယ်ရှုမှတ်မှုလေးနဲ့အိပ်ပျော်သွားရင်နိုးလာတော့လေရှုမှတ်မှုလေးနဲ့နိုးလာမယ်ကိုညာအိယာဝင်တော့ကညာဘက်ကိုစောင်းပြီးတော့အိပ်တယ်လက်ကလေးကိုဘယ်လိုထားအိပ်တယ်ခြေတော်လေးဘယ်လိုထားအိပ်တယ်နိုးလာရင်ပြန်တိတ်ထားကြည့်လိုက်ဒီတိုင်းလေးပဲဘာကြောင့်လဲဆိုတော့အိတ်တုံးကတတိလက်လို့အိတ်တာလားတတိနဲ့အိတ်တာလား ဒီတတိလေးနဲ့အိတ်တဲ့အတွက်ကြောင့်မို့ဒီတိုင်းလေးပဲပြန်နိုးလာတော့လေဒီတိုင်းလေးပြန်နိုးလာအဲ့ဒီမှာနိုးတာနဲ့ချက်ချင်းနဲ့အမှတ်စိတ်လေးကဝင်လာတယ်နိုးတယ်နိုးတယ်နိုးတယ်ဟောအမှတ်စိတ်လေးတစ်ခါတန်းဝင်လာအဲ့လိုအမှတ်ချင်းဆက်သွားအဲ့ဒီကနေပြီးတော့နာနဲ့စောစောထပါဆိုတော့ဟောနာနဲ့ဒီမှာကတော့နှစ်နာရီသို့မဟုတ်သုံးနာရီအဲ့ဒီစောစောထပြီးတော့ဘာလို့ရမှာလဲဆိုတော့ဟောဟတ္တိယပစ္စည်းမယမတကိနေနာပတိနတိယတိယ တတိယပစ္စည်းမယမစင်္ဂမေနနိတိဇာယအာဝရဏိယေဟိဓမ္မိဟိစိတ်တံပရိတောရိတိနာနဲ့စောစောထပြီးတဲ့အခါကျတော့လည်းပဲတဲ့ယောဂီပုဂ္ဂိုလ်စင်္ဂမေနပြုပွဲကိစ္စတွေပြုပြီးပြီဆိုရင်စင်္ဂမေနဈဉ္ညာလျှောက်ပြီးတော့ရှုမှန်နိတိဇာယတဲ့ဈဉ္ညာလျှောက်လို့ပင်မလာပြီဆိုရင်ဟောထိုင်ပြီးတော့ရှုမှန် အဲ့ဒီလိုဈဉ္ညာလျှောက်ပြီးတော့ရှုမှတ်လိုက်ထိုင်ပြီးတော့ရှုမှတ်လိုက်ဒီလိုရှုမှတ်နေတယ်ဆိုတာနိဝရဏတရားတွေမဝင်လာနိုင်အောင်ဘာတွေမဝင်လာနိုင်အောင်လဲနိဝရဏတရားတွေဆိုတာရှင်းရှင်းပြောရရင်အတွေးတွေမလာအောင်မို့ဘာမလာအောင်လဲဟေးအတွေးတွေအခုယောဂီပုဂ္ဂိုလ်တွေမှာအတွေးတွေကများနေတာအဲ့ဒီအတွေးတွေမဝင်လာနိုင်အောင်မို့ဒီပေါ်မှာရှုမှတ်တဲ့အာယုန်လေးပေါ်မှာရှုစိတ်ကလေးမြင်နေအောင်မို့ ဒါကြောင့်မို့အဲ့ဒီနိဝရဏတရားတွေမလင်လားမလားနိုင်အောင်ဝရိယလေးစိုက်ပြီးတော့ထိုင်ပြီးတော့ရှုမှတ်လိုက်ဈဉ္ညာလျှောက်ပြီးတော့ရှုမှတ်လိုက်ရက်ပြီးတော့ရှုမှတ်လိုက်အဲ့ဒီလိုယောဂီပုဂ္ဂိုလ်ကအမြဲမပြတ်ရှုမှတ်ပွားများအထုတ်နေပါတဲ့ပုဟုလိကတာဆိုတာဒီတိုင်းပြောတာယောဂီပုဂ္ဂိုလ်အခုစဉ်းစားကြည့်လိုက်တယ်24နာရီမှာဘုန်းကြီးတို့အိတ်ချိန်4နာရီခြံရင်နာရီဘယ်လောက်ကြံသေးလဲအဲ့ဒီနာရီ20ဟာဒီတိုင်းနေရမှာလားရှုမှတ်မှုနဲ့လား အေးဒါယောဂီပုဂ္ဂိုလ်တကယ်အလုပ်လုပ်မဲ့ပုဂ္ဂိုလ်ဟာဒီတိုင်းလုပ်သွားအဲ့ဒီလောက်ကိုကြိုးစားလုပ်သွားရမယ်အဲ့ချိန်ကိုဒီတိုင်း၄နာရီလောက်ပဲခြံထားရမယ်အဲ့ဒီ၄နာရီတောင်ဒီတိုင်းအေးရမှာမဟုတ်ဘူးအမှတ်တတိနဲ့ရှုမှတ်မှုလေးနဲ့အေးရမယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာဒီတိုင်းကြိုးစားပြီးတော့ဘူလိကတချိန်ဖန်များစွာရှင်းမှနောက်မှစက်နေအောင်အိတ်ချိန်ခြံပြီးတော့ကြံတဲ့အချိန်နေရာကိုရှုမှတ်မှုတတိလေးနဲ့ပဲနေသွားရတယ် အဲ့လိုနေပြီးရှုမှတ်ပါလျက်နဲ့တထိုင်အတွင်းမှာမိမိတရားတူမရသေးဘူးဆိုရင်တဲ့ဘာမှစိတ်အားမငြိမ်နဲ့စိတ်ဓာတ်မကြနဲ့တတအတေကွန်တော်မရဏကာလီတမတိတိဟောတိတထတို့တနည်းအားတထိုင်အတွင်း၌အတေကွန်တော်တရားတူကိုမရသေးသည်ရှိတော်တဲ့မရဏကာလီသေခဏီဆဲဆဲချင်းခါကာလ၌ ဓမ္မတိတိကိလေသာဝဥကောင်းပြတ်တဲ့ဓမ္မတိတိယဟန္တာကြီးသည်ဟောဒီဖြစ်နိုင်ပါပြီဓမ္မတိတိယဟန္တာဖြစ်နိုင်တယ်ဓမ္မတိတိယဟန္တာဆိုတာယဟန္တာလည်းဖြစ်ပြိဋိဘံလည်းစံသွားယဟန္တာဖြစ်လိုက်တာနဲ့ဖြစ်ပြီးပြီဆိုတာနဲ့ပြိဋိဘံစံသွားဒါကိုဓမ္မတိတိယဟန္တာလို့ခေါ်တယ်ဒါကြောင့်မိမိဟာတရားတွေကိုအစစ်မပြတ်ကြိုးစားအားထုတ်လာခဲ့တယ် အစင်မပြအခုပြောတဲ့အတိုင်းမြတ်စွာဘုရားဟောတဲ့အတိုင်းအဲ့ချိန်၄နာရီချံကြံတဲ့အချိန်တွေကိုရှုမှတ်မှုနဲ့ပဲအမြဲတမ်းထိုင်ရင်ရရင်သွားရင်လျှောင်းရင်စားရင်တောင်းရင်အကုန်လုံးကိုမိမိဟာရှုမှတ်နေတဲ့တတိဥစည်းတဲ့စိတ်တွေနဲ့သို့တော့ပါရမီမပြည့်စုံသေးလို့မနေ့ကပြောတဲ့ဝိဇ္ဇာထီတီတို့လိုတထိုင်အတွင်းမှာမိမိတရားမရသေးဘူးဆိုရင်လည်းစိတ်အားမငြိပဲနဲ့ဆက်ပြီးကြိုးစားပါဒီတိုင်းဆက်ပြီးအထုတ်သွားပါ အဲ့လိုအားထုတ်သွားရင်ဒီပုဂ္ဂိုလ်ဟာတေကံဤဆဲဆဲမှာတရားရနိုင်တယ်ဘယ်ချိန်မှာတရားရနိုင်လဲတေကံဤဆဲဆဲချိန်လေးမှာဘုန်းကြီးတို့တရားရသွားနိုင်တယ်ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ကကံလာကရှင်သန္နမထေဆိုတာရှိတယ်ဘာမထေတယ်လဲရှင်သန္နမထေဟာမြတ်စွာဘုရားသာသနာမှာနှစ်ပါးရှိတယ် ဘုန်းကြီးတို့ဒီမှာမြတ်စွာဘုရားရှင်ရဲ့နောက်ပါဖြစ်တဲ့မြင်းမီဆွဲမောင်စံဆိုတဲ့အဲ့ဒီပုဂ္ဂိုလ်ကဖြစ်လာတဲ့ယဟန်ဖြစ်လာတဲ့ဆန္ဒမထေဆိုတာတပါးတမြတ်စွာဘုရားနဲ့ဖွားဖက်တော်အဲ့ဒီပုဂ္ဂိုလ်ကတပါးယခုဘုန်းကြီးပြောမဲ့ရှင်ဆန္ဒကဘုန်းကြီးတို့တခြားတခြားမင်းမျိုးကနေဖြစ်လာတဲ့ရှင်ဆန္ဒသူကအခုဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့ဖွားဖက်တော်ဆန္ဒကတော့ သူဟာနောက်ဆုံးမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဗြမဒံထားရတဲ့အနေထားထိအောင်သူမှာတန်ကပ်ခံရတယ်။ဘာကြောင့်လဲဆိုတော့မာနတွေကြီးလုံးလို့မာနတွေကြီးလုံးလို့ဘသူစကားမှနားမထောင်ဘူးဘသူပြောမှနားမထောင်ဘူးဘုရားပြောမှနားထောင်ငါဟာမြတ်စွာဘုရားရဲ့ဖွားဘက်တော်ငါမြတ်စွာဘုရားနဲ့အတူတူမြတ်စွာဘုရားအခုလိုတိုးထွက်တဲ့အချိန်မှာငါတယောက်တည်းပဲမြတ်စွာဘုရားနောက်လိုက်ပို့တာဘသူပါလို့လဲ။ အခုမှဘာလဲသာရိပုတ္တရာဘာလဲအခုမှမောက္ကလအခုမှဖြစ်လာတာဒါနောက်မှပေါက်တဲ့ရွှေကြပင်နေမိမိကမြတ်စွာဘုရားနဲ့အတူတကွဒီမှာတောထွက်တဲ့အချိန်မှာမိမိတယောက်ဖြစ်ပါတယ်စသည်ဖြင့်မာမာနာတွေကြီးပြီးတော့ဘ ᱹ အဆုံးမှမမခံအဲ့လိုဘ ᱹ အဆုံးမှမမခံတဲ့အခါကလည်းကြတော့သူလည်းတရားလည်းမရအောင်နောက်ဆုံးမြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူကနီးညီတော်အနန္တမြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရား ရှင်ဆန္ဒကိုတပည့်တော်တို့ဘယ်လိုများဆောင်ရွက်ရပါမလဲအဲ့ဒီမှာမြတ်စွာဘုရားကညီပွားလေးမှာအာနန္ဒာတဲ့ဆန္ဒကိုပြမဒန်ထားလိုက်ကြပြမဒန်ထားလိုက်ကြပြမဒန်ထားလိုက်ကြဆိုတော့သူ့ကိုဘယ်သူမှမဆက်ဆံနဲ့သူပြောတဲ့စကားကိုလည်းနားမထောင်နဲ့သူ့ကိုလည်းအလေးအရေးလုပ်ပြီးတော့ကြည့်မနေနဲ့သူပြောတာလည်းနားမထောင်နဲ့သူ့ကိုလည်းပြန်မပြောနဲ့နေပြီးစီတော့ပြမဒန်ထားလိုက်တယ် အဲဒီလိုထားလိုက်တဲ့ကဟိုတုန်းကတော့မြတ်စွာဘုရားရှိနေလို့မြတ်စွာဘုရားအားကိုးရှိတယ်သူမှာအခုဘုရားရှင်လည်းမရှိတော့ဘူးဆိုတဲ့အခါကျသူ့ကိုဘယ်သူမှလည်းရေးလုံးမဲ့လူမရှိဘူးစကားအဖက်လုပ်ပြီးပြောမဲ့လူလည်းမရှိဘူးသူပြောတဲ့စကားလည်းဘယ်သူမှလည်းနားမထောင်အဲ့ဒီမှာတပားလည်းဖြစ်ပြီးတော့စိတ်တွေဒီခါလည်းပင်မဆင်းရဲပြီးပူလောင်လာတာဘယ်လို့မှနေမရတော့ဘူးပူလောင်လာတာအဲ့ဒီမှာ तू အားကိုးစရာဆိုလို့ညီတော်အနန္တာပဲရှိတယ် အဲ့ဒီမှာညီတော်အာနန္ဒာဆန်သွားပြီးတော့တခါနဲ့ငိုကြွေးပြီးတော့သူ့ကိုဆုံးမပါသူ့ကိုပြောပါသူ့ကိုရိုက်ပါသူ့ကိုအပြစ်ပြပြီးဆုံးမပေးပါဆိုပြီးတော့အတင်းအဲ့ဒီမှာဝန်ခံတော့တာအဲ့ဒီအချိန်ကြမှာသူဟာဆုံးမကိုနာယူပြီးတော့တရားတွေအားထုတ်လို့တရားရသွားတဲ့ပုဂ္ဂိုလ်ဒါရှင်ရှင်ဆန္ဒဒါကမြတ်စွာဘုရားရဲ့ဖွားဘက်တို့မြင်မိစွဲမောင်ဆန်ကဖြစ်တဲ့ဆန္ဒအခုဆန္ဒကဘုန်းကြီးတို့မြတ်စွာဘုရားရှင်နဲ့တကွ ရှင်သာရိပုတ္တရာရှင်မောကလန်စတဲ့ပုဂ္ဂိုလ်တွေရာဇဂိုမြို့ကိစ္စကုတ်တောင်မှာသွားပြီးတော့ဒီလိုပဲသင်္ကန်းကျောင်းလေးတွေနဲ့နေကြအထုတ်ကြတယ်အဲလိုအထုတ်တဲ့အထဲမှာဒီရှင်ဆန္ဒမထေသူလည်းပါတယ်ဒါဘုန်းကြီးတို့ဒီဘောဘက်တော်ဆန္ဒမဟုတ်ဘူးအဲ့ဒီရှင်ဆန္ဒမထေဟာဒီကိစ္စကုတ်တောင်ကနေပြီးတော့တန်ဃာတွေ ဘယ်ပုဂ္ဂိုလ်ဟာဘယ်လိုဆိုတာကိုသိဖို့အတွက်မနဲ့ဆုံးခံချိန်မှာပဲစီစဉ်ရတယ်ကိုယ်ချောင်းလေးတွေနဲ့ကိုကိုယ့်ဟာကိုနေပြီးတော့အထုတ်နေကြဘုန်းကြီးတို့စကိုင်းတောင်များလို့ပေါ့ကိုချောင်းလေးတွေနဲ့ကိုပေါ့ဟိုမှာကိုချောင်းလေးနဲ့ကိုကိုယ့်ဟာကိုတရားအထုတ်နေကြတယ်တပါးလေးဧကစားလေးမနဲ့ဆုံးခံကြွပြီဆိုရင်တော့အားလုံးဟာတောင်ပေါ်ကနေဆင်းလာကြတယ်ကိုနေရာကိုဆင်းလာပြီးဆုံးခံကြွတော့အကုန်လုံးတွေ့ရတယ် အဲ့ဒီမှာဒီပုဂ္ဂိုလ်ကိုတရက်ကနှစ်ရက်မတွေ့လို့ရှိရင်ဒီပုဂ္ဂိုလ်ကျမ်းမာရေးအတွက်တခုခု ဖြစ်နေပြီဆိုတာသိရတယ်။အဲ့ဒီမှာရှင်သာဏဆုံးမခံတာနှစ်ရက်လောက်ရှိသွားပြီ။အဲ့ဒီကြတော့မှရှင်သာရိပုတ္တရာမထေရသူမြတ်ကသိလာတဲ့အခါညီစုံနာဖြစ်တဲ့မထေရကိုခေါ်ပြီးတော့ရှင်သာဏမထေရတရင်သုံးတဲ့သင်္ကန်းကျောင်းလေးရှိရာကိုသွားကြတယ်။သွားပြီးတော့ရှင်သာဏမထေရရဲ့မကျမ်းမာတာကိုပြုစုစောင့်ရှောက်ဖို့ပေါ့ အဲလိုပြည့်စုံဆောင်ရှောက်ဖို့သွားကြတဲ့ခါကလာကြတော့သူတို့ထင်တဲ့အတိုင်းရှင်ဆန္ဒအဖျားကြီးနေတယ်ဖျားနေတယ်အဲဒီမှာဖျားနေတဲ့ခါကလာကြတော့ရှင်သာရိပုတ္တရာမထေရသူမြတ်ကခေါင်းရင်းကထိုင်လို့ဆန္ဒတဲ့ဘာမှအာမငယ်နဲ့တင်းကိုငါတို့ပြုစုဆောင်ရှောက်မယ်ဆွမ်းအတွက်လည်းဘာမှပူဇော်မလိုဘူးကျမ်းမာရေးအတွက်လည်းဘာမှပူဇော်မလိုဘူးဆောင်ရှောက်ပေးမယ်ပေါ့ကိစ္စမရှိပါဘူးတဲ့သူ့မှာ သူ့ရဲ့ဆွေတွေမျိုးတွေရှိပါတယ်တဲ့ဒီမြို့မှာသူ့ဆွေမျိုးတွေကလာပြီးပြုစုပေးပါတယ်အဲဒီလိုဆိုတော့ပြုစုဖို့မလိုဘူးပေါ့အဲဒီမှာရှင်တာရိပုတ္တရာမထေရသူမြတ်ကြီးကမကြမ်းမာတဲ့ပုဂ္ဂိုလ်ဆိုတော့ဒီအချိန်ဟာကိုယ့်အတွက်မကြမ်းမာဘူးမကြမ်းမာတဲ့ပုဂ္ဂိုလ်ဟာတရားမှလွဲပြီးတရားအကုသိုလ်မရှိဘူးလေအဲဒီမှာဒီအချိန်လေးမှာတရားနှလုံးသွင်းဖို့တရားရှုမှတ်ဖို့ပွားများဖို့ ရှင်သာရိပုတ္တရာမထေရမြတ်ကအားပေးပြီးတော့ပြောတယ်အဲ့ဒီအချိန်မှာရှင်သာနာမထေရကသူ့အားထုတ်ဖို့မလိုတော့ဘူးဆိုတဲ့ပုံစံမျိုးပေါ့သူအားလုံးတရားတွေပြည့်စုံနေပြီသူ့မှာကိလေသာတွေလုံးဝမရှိတော့ဘူးသို့တော်လည်းပဲတဲ့သူဝေဒနာတွေရှိတယ်ဝေဒနာတွေပြင်းထန်တဲ့အတွက်သူမခံစားနိုင်ဘူး ဒါကြောင့်မို့ကိုကိုကိုဒီခန္ဓာကြီးရှိနေလို့သာဒီဝေဒနာတွေကခံစားနေရတယ်ဒီခန္ဓာကြီးမရှိတော့ရင်တော့ငါအသက်သေးသွားရင်တော့ဒီဝေဒနာတွေငါခံစားဖို့မလိုတော့ဘူးလို့ဒီလိုစိတ်แท้ဖြစ်ပြီးတော့ကိုကိုကိုတတ်သိခြင်းနဲ့စိတ်တွေဖြစ်တယ်ဗျာရှင်ဆန္ဒကပြောနေတာအဲလိုရှင်ဆန္ဒကပြောတဲ့အခါရှင်သာရိပုတ္တရာမထေရမြတ်ကြီးကတော့အဲ့ဒါလေးကိုတခါလဲဖြေပြီးတော့ ဆက်ပြီးတော့ဒီတရားကိုရှုမှတ်အားထုတ်ဖို့သိခံပြီးတော့အဲ့ဒီဟာဒီဖြောင်းပြပြီးတော့ရှင်သာရိပုတ္တမထေရမြတ်ကတော့ပြောပြနေဟောပြနေဘာတွေပဲဟောပြပြရှင်သာနာကသူ့ကိုယ်သူယဟန္တာဖြစ်နေပြီတရားရှုမှတ်အားထုတ်လို့ဥဒိယဘယဆိုတဲ့ဖြစ်မှုပြမှုကိုသိတဲ့ဉာဏ်ကို ရောက်နေတဲ့ပုဂ္ဂိုလ်တကယ်ပြည့်ပြည့်စုံစုံဖြစ်နေတဲ့ပုဂ္ဂိုလ်ဟာရှုမှတ်မှုတွေအမှတ်တွေဆက်နေတဲ့အတွက်တတိတွေမြဲနေတဲ့အတွက်ကိလေသာ ဝင်ခွင့်ရသေးရဲ့လားလုံးဝမရတော့ကိလေသာတွေကိုမဝင်နိုင်တော့ဘာဖြစ်လို့လဲဆိုတော့သူ့မှာမဆိတ်ကြီးတယ်ပဲထိုင်တယ်မဆိတ်ရက်တယ်မဆိတ်သွားတယ်မဆိတ်စားတယ်မဆိတ်ကိုမဆိတ်ကြီးတယ်မြဲနေမြဲနေတဲ့အတွက်သူ့မှာဘာကိလေသာမှမဝင်တော့အဲ့လိုမဝင်တဲ့အခါကျတော့သူယန္တာဖြစ်နေပြီသူကဒီလိုပဲသူ့ကိုယ်သူယုံကြည်တယ်ယန္တာဖြစ်နေပြီလို့ယုံကြည်ပြီးတော့သို့တော်ခန္ဓာဝေဒနာတွေကပြင်းထန် ပြင်းပြထန်တယ်ဆိုတော့ဝမ်းပိုက်ထဲကဆိုရင်လည်းပဲတခါလဲဓာတ်ထက်ထက်နဲ့တခါလဲလှိနေတယ်လို့ပဲတာလီတန်းနဲ့လှိနေတယ်လို့ပဲခံစားရလေတွေထိုးနေတယ်တူပါတယ်လေတွေအောက်ခေါင်းလေးဆိုတာလည်းပဲတခါလဲခေါင်းကိုတရေလွန်ချိုးနဲ့တင်းနေအောင်စီးပြီးတော့တခါလဲတူနဲ့ထုနေတယ်လို့ပဲဒိန်ဒိန်နဲ့ခေါင်းကပ်နေတယ်အဲ့လိုတွေဖြစ်ပြီးတော့ဆိုလိုရင်းကတော့သူဝမ်းနေမမှန်ဖြစ်ပြီးတော့ဝမ်းချုပ်စီးချုပ်တက်ချုပ်ဒါတွေဖြစ်ပြီးတော့ အဲ့ဒီမှာလေတွေကလည်းတင်းခေါင်းတွေလည်းထိုးအဲ့လိုခံစားနေရတဲ့အခါကျတော့မခံနိုင်ဘူးဒါကြောင့်မို့ဒီဝေဒနာတွေဟာဒီခန္ဓာရှိနေလို့အသက်ရှင်နေလို့သာခံစားနေရတယ်သေသွားရင်ဒီဝေဒနာတွေခံစားဖို့မလိုတော့ဘူးသူစိတ်ကအဲ့ဒါကြောင့်မို့သူတတ်သေးခြင်းနေဆိုတာကိုပြောတာကိုအိုးရှင်သာရိပုတ္တရာကသွဝိုက်ပြီးတော့သူ့ကိုဆုံးမမရအောင်ဘုန်းကြီးတို့ဒီလိုတရားအထုတ်ရင်းနဲ့ပဲအဲ့ဒီလိုကိုကိုကို ရဟန္တာဖြစ်ပြီလို့ထင်တဲ့ပုဂ္ဂိုလ်တွေအများကြီးရှိဘူးတယ်။ဒါကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးရဲ့ဇာတိရရွာဖြစ်တဲ့မူလမာဇီဌာနပေါ့။အဲ့ဒီဌာနမှာမြို့သမီးတွေနေတဲ့နေရာကတတ်တတ်အမျိုးသားယောဂီတွေနေတဲ့နေရာကတတ်တတ်တန်ဃာတော်များနေတဲ့နေရာကတတ်တတ်သူ့နေရာနဲ့သူကုသဉ္ဇမရှိအောင်ကိုယ်နေရာလေးနဲ့ကိုယ်ပဲဈဉ္ညာလျှောက်လေကိုယ်နေရာနဲ့ကိုယ်ပဲကုသဉ္ဇမရှိရတဲ့အခါကလည်းကြတော့အမျိုးသမီးတွေကလည်းသူ့ဘိုင်းနဲ့သူပဲ ဒီမျိုးသားတွေယဟန်တော်တွေတွေ့တာမြင်တာမရှိဘူးဘာမှတွေ့တာမြင်တာလည်းမရှိတော့သူတို့မှအဲ့ဒါနဲ့စပ်ပြီးတော့ဘာမှမဖြစ်ပေါ်တော့အဲ့ဒီမှာယဟန်တော်လေးတစ်ပါးသူတရားတွေအာထုတ်ကြိုးကြိုးဆန်းဆန်းနဲ့အာထုတ်တယ်အဲ့ဒီအာထုတ်တဲ့ကတဏီသောခံမှာတရားလျှောက်တဲ့ကအဲ့ဒီမှာကြောင်းလေးတွေကဘုန်းကြီးတို့ရှေ့တုန်းကလူသင်္ကန်းကြောင်းလေးတွေနဲ့နေတယ်ဆိုတော့ဒီမှာတော့တောရွာလည်းဖြစ်တဲ့အခါကလည်းကြတော့ တက်ကင်မူကြောင်းလေးတွေနဲ့ကက္ကာကြောင်းလေးတွေနဲ့ပေါ့တပန်းနေတပန်းနေကြောင်းလေးတွေရှိကအစဉဏ်လေးပါတယ်အဲအဲ့ဒီမှာကမ္မထံတရားပြမဲ့ပုဂ္ဂိုလ်ကအဲ့ဒီမှာလာထိုင်အဲအတွင်းမှာအာထုတ်နေတဲ့ပုဂ္ဂိုလ်ကလာပြီးတော့ကိုတရားလျှောက်တာမေးမြန်းနိုင်တယ်အဲ့လိုဆိုတော့အခုတရားစစ်မေးမဲ့ပုဂ္ဂိုလ်ဟာလူဆရာကြီးဖြစ်ပါတယ်လူဆရာကြီးဆိုရမယ်တရားတွေအင်မတန်ပြည့်ဝပြီးတော့အင်မတန်ထက်မြက်တဲ့ပုဂ္ဂိုလ်ပါ တကယ်ဆရာတော်ကြီးတွေဆရာတော်ကြီးတွေကကိုပဲအံ့ဩယူလာယူရလောက်အောင် အမတန်တော်တဲ့ဒီကမ္မထာနာစီရဆရာဆရာကြီးတွေဖြစ်ပါတယ်မာစီဆရာတော်ဘုရားကြီးရဲ့လက်ယုံတစ်ပဲ့တွေအဲ့ဒါနဲ့ဆရာကြီးကမျက်စိနှစ်ကွင်းအလင်းမရပါဘူးအဲ့ဒီမှာကျောင်းသားလေးတယောက်နဲ့တွဲပြီးတော့အဲ့ဒီမှာဒီတန်ဃာတော်များရှိရတန်ဃာတော်များကျောင်းကိုသွားကျောင်းကိုသွားတဲ့အခါမှာသူအပေါ်ကိုမတက်ပါဘူး ကျောင်းရဲ့ခေါင်းရင်းလေးကနေပြီးတော့ပဲမတ်တက်ရဟိုကတကားပေါက်လေးကျောင်းခေါင်းရင်းလေးဖွင့်တာအဲ့ဒီရှင်ဘုရားဒီနေ့တရားထုတ်ရတာတွေဘယ်လိုပဲလဲဖေ။ထိုင်ပြီးရှုမှတ်တာလေးတွေဈဉ္ညာချောင်းရှုမှတ်တာလေးတွေရရှုမှတ်တာလေးတွေပြောပါအောင်ဖေ။အဲ့ဒီမှာကပ္ပဒနာစရိယဆရာကြီးကမေးတဲ့အခါယဟန်တော်လေးကဘာပြောလဲဆိုတော့တခါကြီးဒီကနေ့ယဟန်ကိစ္စပြီးသွားပြီ။ ယဟန်ကိစ္စပြီးသွားပြီဖြစ်တဲ့အတွက်ကြောင့်မူတရားတွေပါတွေဘာမှဆွေးနွေးလျှောက်တာမေးမြန်းမှုမရှိတော့ပါဘူးအဲဒီလိုပြောတဲ့အခါကလည်းကြတော့အဲ့ဒီဆရာကြီးကလက်ဥချီပြီးတော့တာဓုခေါ်တယ်ရှင်ဘုရားတရားဓုရတဲ့အတွက်ကြောင့်တပည့်တော်တာဓုခေါ်ပါတယ်ဗျာဒါပေမဲ့ဒီနေ့အရှင်ဘုရားတရားဓုရတဲ့နေ့ကိုတပည့်တော်တို့အမြဲတမ်းစိတ်ခွန်ရွာမှာတကူးကြီးတဲ့အင်ဂျင်တော်မြတ်စွာဘုရားကြီးရှိပါတယ်အဲ့ဒီဘုရားကြီးထဲမှာ တစ်ပင်ကြီးတစ်ပင်ဟာအင်ဂျင်ပင်ကြီးပေါက်နေတယ်အဲ့ဒီအင်ဂျင်ပင်ကြီးကမြတ်စွာဘုရားနဲ့ကပ်ရက်ကလေးပဲဒါပေမဲ့ဂိုင်းတစ်ဂိုင်းပဲရှိတယ်တစ်ဂိုင်းကအင်ဂျင်ဂိုင်းတစ်ဂိုင်းကပြင်းတစ်ဂိုင်းအဲ့ဒီမှာတစ်ပင်ကြီးတစ်ပင်နဲ့နဲ့တစ်ဂိုင်းစီဖြစ်နေတယ်ပြင်းပင်အင်ဂျင်ပင်ဖြစ်နေတယ်အဲ့လိုထူးခြားတဲ့နေရာကြီးပါအဲ့ဒါနဲ့ဆရာကြီးကအရှင်ဘုရားရှင်ဘုရားတရားထူရတဲ့နေ့အထိမ်းမှဖြစ် ဒီနေ့အင်းကျင်းတော်ဘုရားကြီးကိုသွားပြီးတော့ဘုရားဖူးကြရအောင်ဘုရားဒီပြီးတော့ညနေပိုင်းကျတော့ရှင်ဘုရားကိုကျောင်းသားလေးလှုပ်ပြီးပင်ခိုင်းပါမယ်ဘုရားဆိုပြီးလျှောက်လိုက်တယ်ညနေပိုင်းရောက်တဲ့အခါကလည်းကြတော့အဲ့ဒီဆရာကြီးကကျောင်းသားလေးကိုလှုပ်ပြီးတော့ပင့်နေပင့်ပြီးတော့ဦးစင်းလေးနဲ့အဲ့ဒီကိုတော်လေးနဲ့သွားညနေပိုင်းဆိုတာဘုန်းကြီးတို့တောရဒေသတွေမှာအကုန်လုံးကရေကလန်းမှာထွက်ပြီးတော့ရေခတ်တဲ့အချိန်ခေါ်တယ် ဒါဘုန်းကြီးတို့တောရဒေသမှာအဝတ်အစားသစ်လက်လက်ပပပြင်ဆင်ပြီးတော့ထွက်တာရေကချိန်ပဲတခြားအချိန်မှာပြင်ဆင်ခြင်းမရှိဘူးသူတို့မှလှုပ်လှုပ်နေရဒီရေကချိန်ဟာတောသူလေးတွေဟာအကုန်လုံးအလှဆုံးပြင်ဆင်တယ်အဝတ်အစားကောင်းလေးတွေနဲ့သွားတယ်အဲ့ဒီမှာရေကချိန်မှာဆရာကြီးကမှန်းပြီးတော့ဒီကနေ့ဦးစင်းလေးကိုပင့်သွားတယ်ပင့်သွားတော့အဲ့ဒီမှာရေကလန်းဆိုတာလေစောင်းနှန်းကြီးနဲ့ကိုဒီဖျားကြီးတဲတုန်းကဥဒ္ဒေလုတ်တဲ့အတွက် မြေတွေတူးပြီးဖုတ်တာမို့အဲ့ဒီဟာရေကန်ကြီးဖြစ်နေတာအဲ့ဒီရေကန်ကြီးအဲ့ဒီမှာစောင်းနှန်းကြီးကနေဖြတ်သွားရေကတဲ့ကလေးမလေးတွေကစကားပြောပြောနဲ့တခါလေးပြောကြသွားကြဆိုကြအဲ့ဒီနာကနေပြီးတော့ဒီဆရာကြီးကစကားပြောပြောနဲ့ဦးစင်းလေးကိုခေါ်သွားအဲ့ဒီမှာရေကဆိတ်ရောက်တဲ့အခါကလည်းကြတော့စုံးနေဟိုရွာကလည်းလာဒီရွာကလည်းလာရွာသုံးရွာအဲ့နာလာပြီးတော့ရေခတ်ကြတဲ့ကလေးမလေးတွေအဲ့ကဘေးမှာကံပုံလေးမှာထိုင်ပြီးစကားပြောကြတခြင်းဆိုကြ အဲ့ဒီမှာကိုစုပြီးတော့နေကြတာပေါ့လေပြောကြဆိုကြအဲ့ဒီနန်းကြတော့ဆရာကြီးကဒီကံရဲ့တမိုင်းကိုပြောတယ်ရှင်ဗျာတဲ့ဒီကံဟာဒီတိုင်းကံဖြစ်တာမဟုတ်ပါဘူးဒီဘုရားကြီးတည်တော့ကဒီကံတွေကဒီမြေတွေကိုတူးပြီးတော့အုပ်လို့လို့ဒီမှာကံကြီးဖြစ်တဲ့အကြောင်းအဲ့ဒီနားမှာကြာကြာလေးရပ်ပြီးစကားပြောတာပေါ့ကမ္မဋ္ဌာန်းဆရာရဲ့ပါဏတ်ပုံเนาะဒါကိုပြောပြကြတာဘုန်းကြီးကအဲ့ဒါနဲ့ကမ္မဋ္ဌာန်းဆရာကြီးက အဲ့ဒီနေရာလေးကိုကြာကြာလေးပြောပြီးသူကမျက်စိနှစ်ကွင်းအလင်းရတာမဟုတ်ဘူးဒီចောင်းသားလေးပကုံးကင်ပြီးတော့သွားအဲ့ဒါနဲ့ကဲရှင်ဗျာဘုရားစီသွားကြပါစို့ဆိုဘုရားသွားဖူးဘုရားဖူးပြီးဘုရားကိုပြန်ပတ်ဘုရားကိုလက်တစ်ပတ်ပန်းပြီးတော့လက်ရရပတ်ပြီးတဲ့အခါပြန်လာအဲ့ဒီစောင်းသားလေးကပဲပြန်လာရအဲ့ဒီမှာပြန်လာပြီးတော့ចောင်းရောက်တဲ့အခါကျတော့ဦးစလေးចောင်းနဲ့တီအောင်ဒီကမ္မဒါနာစီရတကကြီးကလိုက်ပို့ပေးတယ် အဲ့ဒီကျောင်းသားရောက်တဲ့အခါကျတော့ကျောင်းမို့တက်ခံနေကြတော့တခါကြီးကျုပ်တရားရပြီထင်တာမရသေးဘူးပဲကျုပ်ရဟန်းကိစ္စပြီးပြီလို့ထင်တာအခုမပြီးသေးဘူးဆိုတာသိပါပြီဆရာကြီးရဲ့လို့ပြောတယ်ကမ္မထာဆရာရဲ့ပန်းနတ်ဘုံနော် ပန်းနတ်ဘုံဘာမှအရှင်ဘုရားဟာမဟုတ်သေးဘူးလို့မပြောဘူးမပြောဘဲနဲ့သူ့စိတ်ကို ပြန်ပြီးတော့ဖော်ပြသွားတာတခါ ကိုမာကဘာမှမမြင်ရဘူးဘုန်းကြီးတို့တန်ခါတွေနေတဲ့နေရာဒီမတုကာမဆိုတာဒီဖြတ်သွားဖြတ်လာတော့မရှိအောင်အဲ့ဒီလောက်ကင်းကင်းရှင်းရှင်းထားပြီးတော့တရားအထုတ်စီတာအဲ့လိုဆိုတော့ကိုရိုလေးကတရားတွေပြင်းပြထန်ထန်အထုတ်ယုံနာဖြစ်ဖြစ်တည်တည်အမတ်ကြီးကစိတ်ညစ်တဲ့ခါကျတော့ဘာစိတ်မှမဝင်တဲ့ခါသူ့ကိုယ်သူကိလေသာကင်းပြီဆိုပြီးတော့သူရဟန္တာဖြစ်ပြီလို့ထင်တာအခုလည်းပဲရှင်ဆန္ဒဟာအဲ့ဒီတိုင်းရှင်ဆန္ဒဟာသူ့ဟာသူအမတ်တွေစိတ်ပြီးတော့အမတ်စစ်တွေ တတိတွေမြဲပြီးတော့ဘာကိလေသာမှမဝင်တော့တဲ့အခါသူယဟန္တာဖြစ်နေပြီသူကဒီလိုယုံကြည်ထားတာအဲ့လိုယုံကြည်ပြီးတော့သူ့ကိုယ်သူဒီဝေဒနာတွေဆိုတာခန္ဓာရှိလို့သာအဲ့တော့တည်သွားရင်ဒီဝေဒနာတွေမခံစားရတော့ဘူးဒီလိုထင်တာအဲ့ဒီလိုနဲ့ဒီရှင်သာရိပုတ္တရာမထေရသူမြတ်ကြီး ပြောနေပြီမဲ့သူလက်မခံအဲ့ဒီမှာခြေရင်းမှာထိုင်နေတဲ့စုံနာအရှင်ဘုရားဆန္ဒ အရှင်ဘုရားမှာအခုသိခြင်းနဲ့စိတ်ဆန္ဒတွေဖြစ်နေတယ်ဆိုတာဒါဒေါသဘုရားတဲ့အရှင်ဘုရားဝေဒနာကိုမခံနိုင်တာဒေါသအဲ့ဒီဒေါသမပယ်နိုင်သေးပဲနဲ့ဘယ်မှာယဟနာဖြစ်မလဲဘုရားတဲ့အရှင်ဘုရားဆက်ပြီးကြိုးစားဖို့လိုပါသေးတယ်ပြောတယ်ပြောပြီးတော့ဟိုကတော့လက်မခံဘူးသူ့ကိုယ်သူဒါခန္ဓာရှိလို့ဝေဒနာရှိတယ်ပဲဒီဝေဒနာဟာသူတည်သွားရင်ဒီဝေဒနာတွေမခံစားရတော့ပြီးပြီလို့တင်အဲ့ဒါနဲ့ ကဲသူ့မှာလည်းပြုစုမဲ့ပုဂ္ဂိုလ်လည်းရှိတယ်ဆိုတော့သို့သောကတော့ရှင်သာရိပုတ္တရာကရှင်စုံနာလေးထားခဲ့ပြီးတော့စောင့်ရှောက်ခိုင်းမလို့သို့တော့သူ့မှာပြုစုမဲ့ပုဂ္ဂိုလ်တွေလည်းစင်နေရှိတယ်ဆိုတော့ကဲဒီလိုဆိုရင်ညအချိန်လေးရောက်ပြီဖြစ်တဲ့အတွက်ကပြန်ကြတော့မယ်အဲ့တော့ဆန္ဒကြီးဘာမှဒီအချိန်ခါကတခြားကြီးဘာမှတွေးတောနေဖို့မဟုတ်ဘူးကိုတရားလေးကိုရှုမှတ်အားထုတ်ဖို့ပဲဆိုတာကိုတတိလေးပေးပြီးတော့ရှင်သာရိပုတ္တရာမထေသူမြတ်နဲ့ရှင်စုံနာမထေရ ဤတော့နောက်တော့နှစ်ပါးပြန်ကြွသွားတယ်။အဲဒီပြန်ကြွသွားတဲ့အခါဒီစကားပြောနေစဉ်ရှိနေစဉ်မှာတော့သူ့မှာဝေဒနာတွေကဒီလောက်ပြင်းထန်တာမဟုတ်ဘူး။ဘယ်သူမှမရှိတော့ဘူးဆိုတဲ့အခါကလည်းကြတော့ဟောဝေဒနာတွေကပြင်းထန်လာပြန်။အဲဒီအချိန်မှာသူမခံစားနိုင်တော့အဲ့ဒီမှာခေါင်းအောက်မှာထားတဲ့ခေါင်းရိပ်ဓာတ်အဲ့ဒီမှာခေါင်းရိပ်ဓာတ်ကိုယူပြီးတော့သူစိုးစိုးကစိတ်ထဲဖြစ်တဲ့အတိုင်းပဲလေပင်ကိုတခါနဲ့ဆွဲဖြတ်တာ နှစ်ရက်သုံးရက်သုံးမစားဘဲနဲ့နေရတာဖြစ်တော့အားကလည်းမပြည့်စုံဘူးအဲ့ဒီမှာဆွဲဖြန့်လိုက်တဲ့အခါကလည်းတခါတည်းနဲ့ကိစ္စပြီးမသွားဘူးအဲ့ဒီကိစ္စပြီးမသွားတဲ့အခါကလည်းကြတော့တေကံဤဆဲဆဲကံကမ္မနမိတ်ဂတိနမိတ်နမိတ်တွေထင်တယ်ဘာတွေထင်တာလဲနမိတ်တွေထင်တယ်မိမိပြုခဲ့တဲ့ကံတွေလည်းထင်တယ်နောင်ဖြစ်လာရမယ့်ကမ္မနမိတ်တွေလည်းထင်တယ်အဲ့ဒီထင်လာတဲ့အခါကျတော့မှ ငါဘာမှမဖြစ်သေးပါလားဆိုအဲ့ဒီမှာ तू ပြန်သိတာအဲ့ဒီအချိန်မှာ तू ပြန်သိတာအဲ့ဒီပြန်သိတဲ့အချိန်လေးမှာပဲ तू တတိယလိုက်တယ်မိမိကြိုးစားအားထုတ်ထားခဲ့တာဥရိယဘယညံထိအောင်ကြိုးစားခဲ့ဘယ်ညံထိအောင်ကြိုးစားလာခဲ့ဥရိယဘယညံထိအောင်ကြိုးစားလာခဲ့တယ်အဲ့ဒီကြိုးစားလာခဲ့တဲ့တရားကို ပြန်ပြီးတော့တတိယပြီးနှလုံးသွင်းတာချက်ချင်းနှလုံးသွင်းတာနော် तू အဲ့ဒီမှာနှလုံးသွင်းပြီးတော့ရှုမှတ်ပွားများအားထုတ်တာအဲ့လိုပွားများရင်းနဲ့ဝိပဿနာဉာဏ်နေမဲ့ဉာဏ်နေအစစ်စစ်တက်ပြီးတော့သူကိလေသာအသောကုန်ခံယဟန္တာလည်းဖြစ်တယ်ပြိဋိဘာလည်းဆံသွားတယ်ဒါသုတိတမတိတိတေကံနီးမှာယဟန္တာဖြစ်သွားဘာဖြစ်သွားတာလဲကဲဒီတရားကိုဇွဲကောင်းကောင်းနဲ့ကြိုးစားအထုတ်သွားလို့ဟုတ်တယ်မဟုတ်လားမိမိတို့မှာတထိုင်နဲ့နဲ့မှာကို ပါရမီမပြည့်စုံသေးလို့တရားမရသေးဘူး။ဥမာအဖြစ်ရွှေမင်းဝန်ဆရာတော်ရဲ့အခုဆက်9ရက်တရားစခန်းမှာလာပြီးအားထုတ်တယ်။ခုတရားသဘောတွေမတွေ့သေးဘူးဆိုရင်နောက်ဆရာတော်တွေလာတဲ့အခါဆက်အားထုတ်ပါ။နောက်ဆရာတော်တွေလာတဲ့အခါဆက်အားထုတ်ပါ။တစ်ချိန်အားထုတ်လို့မတွေ့ရင်နောက်တစ်ချိန်နောက်တစ်ချိန်မတွေ့ရင်နောက်တစ်ချိန်ဒီနေ့မှားလိုက်မယ်။ဒီဘဝမှာတရားမတွေ့သေးရင်နောက်ဘဝဆက်အားထုတ်။နောက်ဘဝမှာမတွေ့သေးဘူးနောက်ဘဝဆက်အားထုတ် ဒီလိုမှမတွေ့သေးဘူးဆိုရင်ဒီဘုရားသာသနာမှာငါတို့တရားမရဘူးဆိုရင် နောက်ဘုရားသာသနာတေချာပေါက်ရပြီမြေကြီးလက်နဲ့ပုတ်တာကမှလွယ်ကောင်းလွယ်မယ်နောက်ဘုရားသာသနာတေချာပေါက်ရဘာကြောင့်လဲဆိုတော့မိမိတို့ဟာပါရမီမပြည့်စုံသေးလို့သာမရတာပါရမီတော့မရှိဘူးလားပါရမီရှိလို့အခုဒီမှာသာသနာတော်နဲ့တွေ့နေပြီလေဒီတရားတော်ကြီးနာကြားခွင့်လည်းရနေပြီလေဒီတရားတော်ကြီးနာကြားခွင့်တောင်မဟုတ်ဘူးအားတောင် အားထုတ်နေပြီဆိုတော့ ပါရမီရှိတယ်သို့တော့မပြည့်စုံသေးလို့ကိုတရားမရသေးတာဘာမှစိတ်ဓာတ်ကြစရာမရှိဘူးဒါကြောင့်မို့ဒီတစ်ချိန်နဲ့မရရင်နောက်တစ်ချိန်နောက်တစ်ချိန်နဲ့မရရင်နောက်တစ်ချိန်ဒီဘဝမရရင်နောက်ဘဝဆက်အားထုတ်နောက်ဘဝမရရင်နောက်ဘဝဆက်အားထုတ်ဒီဘုရားသာသနာမှမိမိမရသေးဘူးဆိုရင်နောက်ဘုရားသာသနာတေချာဘောက်ကိုတရားထူရမယ်။ဘာကြောင့်လဲဆိုတော့မြတ်စွာဘုရားလက်ထက်ကဒီဇတ်တော်တွေကိုဘုန်းကြီးတို့ကြည့်တဲ့အခါကဏ္ဍမှာ ဟိုပြိနိဗ္ဗာန်စံတော်မူသွားပြီဖြစ်တယ်ဒီဖျားရှင်ကြီးရဲ့လက်ထက်တော်ခကနာတုံးကဒီတရားလေးကိုတစ်ချိန်တစ်ခါလေးနာဘူးတဲ့ပုဂ္ဂိုလ်နော်တစ်ချိန်တစ်ခါလေးနာဘူးတာဒီတရားလေးဘာမှတရားနဲ့အာထုတ်ခွင့်မရှိခဲ့ဘူးတရားနဲ့အာမထုတ်ခဲ့ဘူးအဲ့ဒီနာဘူးတဲ့ပုဂ္ဂိုလ်ကနောက်ဘုန်းကြီးတို့မြတ်စွာဘုရားဂေါရမသာသနာဂေါရမမြတ်စွာဘုရားသာသနာရောက်တော့အဲ့ဒီပုဂ္ဂိုလ်ကြီးကမြတ်စွာဘုရားနဲ့တွေ့အဲ့ဒီသူတို့ဟိုတုန်းကနာခဲ့တဲ့တရားလေးပြန်ဟောပြပြန်နာကြတာ အဲ့ဒါလေးနာကြနှလုံးသွင်းရင်းနဲ့ဟောသောတာပန်တည်တဲ့သက္ကရာကအနာဂံယဟနာဖြစ်တယ်ဟုတ်တယ်မို့လားအဲဒါသူတို့တရားလေးနာခဲ့ဘူးယုံလေးတောင်မှဒီလိုဖြစ်သေးရင်မိမိတို့ကအခုဒီဘုရားသာသနာမှာအာထုတ်တဲ့အဆင့်တောင်ရောက်နေပြီအာထုတ်တာမှတခဏလေးမို့အကြိမ်ကြိမ်အာထုတ်နေပြီဟုတ်တယ်မို့လားအဲဒါဒီဘဝမှာတရားမရသေးရင်နောက်ဘဝနောက်ဘဝမရသေးရင်နောက်ဘဝဒီဘုရားသာသနာမရသေးရင်နောက်ဘုရားသာသနာတေချာပေါက်ရပြီ မြေကြီးလက်နဲ့ပုတ်ရင်သာလွဲကောင်းလွဲမယ်မိမိတို့တရားရဖို့တော့မသေးကြဘူးလားအေးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဒီချိန်လေးငါတရားမတူသေးတာနဲ့စိတ်ဓာတ်မကြပါနဲ့မိမိတို့ဟာအသက်နဲ့အမျှလွတ်ထားတဲ့စိတ်ကိုအခုမှထင်းရတာဖြစ်တဲ့အတွက်ကြောင့်ချက်ချင်းကြီးစိတ်တည်ငြိမ်မှုတမာတိရပါမလားချက်ချင်းကြီးမရနိုင်ပါဘူးဒါကိုစိတ်ဓာတ်ကြဖို့မဟုတ်ပါဘူးတမာတိမရသေးခင်ဉာဏ်မဖြစ်တာသိကြပါတယ် ရသော်ဗျာပြောထားတဲ့စကားကသမာဓိဘိခဝေပါဝိထဒါပဲထက္ခထက္ခယဟန်တွေကိုတတိပေးတာသမာဓိဘိခဝေပါဝိထချက်သားတို့သမာဓိဖြစ်အောင်အားထုတ်ကြဘာဖြစ်အောင်အားထုတ်ရမလဲသမာဓိဖြစ်ဖို့အားထုတ်ကြတယ်သမာဟိတောယထဘူတံပဇာနာတိမင်းတို့သမာဓိဖြစ်ရင်ယထဘူတဆိုတဲ့အမှန်သိတဲ့ဉာဏ်ပေါ်လိမ့်မယ်ဘာဉာဏ်ပေါ်မလဲဘာရမှာလဲ အေးတမာရိရမှအမှန်သိတဲ့ဉာဏ်ပေါ်မှာတမာရိမရဘဲနဲ့တော့တွေးယူလို့တော့အမှန်သိတဲ့ဉာဏ်ပေါ်ပါမလားစဉ်းစားယူလို့ရောအမှန်သိတဲ့ဉာဏ်ပေါ်ပါမလားမပေါ်နိုင်ပါဘူးတကယ်ကိုအမှန်သိတဲ့ဉာဏ်ကစိတ်တည်ငြိမ်မှုတမာရိတွေအကောင်းမှာအခုဒီတမာရီတွေအားကောင်းစွာရပြီးတော့ယုံနာအဖြစ်ဖြစ်တွေကိုသိမြင်နိုင်တဲ့ဖြစ်မှုပြမှုကိုသိတဲ့ဉာဏ်တနည်းပြောရရင် ဥရိယဘယဉာဏ် အဲ့ဒီဉာဏ်ကိုရနေတဲ့ပုဂ္ဂိုလ်တကယ်ပိုင်ပိုင်နိုင်နိုင်ဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကသတိမလွတ်တော့ထိုင်ရင်ရောရရင်ရောသွားရင်ရောစားရင်တောင်းရင်ရောအဝစားလဲရင်ရောရင်မိုးချိုးရင်ရောတကားဖွင့်တာတကားပိတ်တာအိယာဝင်တာအိယာထတာအကုန်လုံးပဲတတိမြဲနေတာအဲ့လိုမြဲနေပြီဆိုတဲ့ကွာဈာစိတ်တခြားစိတ်တွေဝင်နိုင်သေးရဲ့လားမဝင်နိုင်တော့ဘူးဘာစိတ်မှမဝင်နိုင်တော့ဘူးဆိုရယ်ကိလေသာတွေမကင်းဘူးလား အဲ့ဒီမှာတည်င်ကတည်င်ကကိလေသာတွေကင်းနေတာကိုကုရှင်ဆန္ဒကတကယ်ကိလေသာတွေတကယ်ကိုသမုတ်စေတာဘာအဖြစ်ပယ်တတ်ပြီးပြီလို့သူစိတ်ကထင်ပြီးလို့သူယဟနာဖြစ်နေပြီလို့ထင်တာဒါပေမဲ့လို့ခုနောက်ဆုံးပြန်တတိယတဲ့အချိန်ကိုချက်ချင်းမိမိရှုမှတ်ထားတဲ့ဥရိယဗျာဉာဏ်ရအောင်ရှုမှတ်ထားတဲ့တရားလေးကိုပြန်ပြီးတော့ထုတ်သုံးလိုက်တာထုတ်ပြီးသုံးလိုက်တာအဲ့ဒီမှာသုံးထထုတ်ပြီးသုံးလိုက်တဲ့အချိန်လေးမှာပဲ ဝိပဿနာဉာဏ်นี่မဉာဏ်นี่စင်စစ်တက်ပြီးတော့ယဟန္တာဖြစ်သွားတာတေကံဤဆဲဆဲမှာပဲချိန်လေးမှာလည်းတေကံဤဆဲဆဲမှာဒီနေ့ဘုန်းကြီးတို့ဒီတရားနာပရိသတ်တွေကိုဘုန်းကြီးပြောလိုပါတယ်ဒီနေ့ဘုန်းကြီးရဲ့တရားစခန်းမှာဘာမှမဖြစ်သေးဘူးလို့ဆိုကြပါအောင်ဆိုအခုရှုမှတ်နေလေတော့မရဘူးလားထိုင်ပြီးတော့ရှုမှတ်တဲ့နေ့ရက်ပြီးတော့ရှုမှတ်တဲ့နေ့ဈဉ္ညာလျှောက်ပြီးတော့ရှုမှတ်တဲ့နေ့နေ့တွေအကုန်လုံးရနေပြီဟုတ်တယ်မလား အဲဒီတော့နီးတွေရနေတဲ့အခါကိုနောက်ဆုံးတေရဂရင်ညောင်ဆောင်ပေါ်ရောက်သွားလို့ဒီတရားလေးကိုကိုနှလုံးသွင်းနေမယ်ရှုမှတ်နေမယ်ဆိုရင်တရားမရသေးဘူးထားအောင်ဒီရှုမှတ်မှုဆိုတဲ့ဘာဝနာကုသိုလ်လေးနဲ့ဘဝကူးသွားရင် ကုသိုလ်စိတ်နဲ့လားအကုသိုလ်စိတ်နဲ့လားကုသိုလ်စိတ်နဲ့ဘဝကူးသွားတဲ့အတွက်ကြောင့်မို့ဒုက္ကတိဘဝရောက်မှလားဒုက္ကတိဘဝလား ကဲမိမိအတွက်အပယ်လေးပါးကတော့မလွတ်ဘူးလားဒီတရားတွေကတကယ်အကုတိုက်သလားအမကုတိုက်ဘူးလားအကုတိုက်ပါလေကြည့်လေနောက်ထပ်သာရကလေးတစ်ခုရှိသေးတယ်ခွန်ကြီးတို့မြတ်စွာဘုရားလက်ထက်ကဗာရဏသီပြည်မှာလူသက်သမားဘဝနဲ့နှစ်ပေါင်း90တိုင်တိုင်အလုပ်လုပ်ခဲ့တဲ့တံပဒါတိကဆိုတဲ့လူသက်သမားကြီးဒါလူတွေကိုသူကလိုက်တတ်တာမဟုတ်ဘူးနော်ဘယင်းအမိန့်နဲ့တတ်ရတာတိမ်မိတ်ကြတဲ့ပုံကိုယ်တွေ ရာဇဝတ်သားတွေကိုတတ်ရတာတနေ့တနေ့တယောက်လည်းဖြစ်ရင်ဖြစ်တယ်၅ယောက်လည်းဖြစ်ချင်းဖြစ်တယ်၁၀ယောက်လည်းဖြစ်ချင်းဖြစ်တယ်အယောက်၄50လည်းဖြစ်ချင်းဖြစ်သွားတယ်အမိန့်ကြတဲ့ပုဂ္ဂိုလ်တွေကိုအကုန်သူတတ်ရတယ်အဲ့ဒီမှာတတ်ရတဲ့အခါကလည်းကြတော့အသက်ရွယ်ကြီးလာပြီအသက်ကြီးလာတဲ့အခါကလည်းကြတော့နှစ်ပေါင်း90မင်းမှုထမ်းခဲ့တယ်ဆိုတော့သူဟာအသက်60မှာနားပြီဆိုတော့အံ့အင်တော့နေသွားပြီသူ့ရဲ့တစ်ချက်တည်းနဲ့ခုတ်လိုက်တဲ့ဒါဟာယူရာဇဝတ်သားမှာ တစ်ချက်ချင်းနဲ့မသေးဘူးသေအောင်မခုန်နိုင်တော့ရာဇဝသားမှာအင်မတန်ဆင်းရဲတဲ့ဒီကနေ့စေတယ်အဲ့ဒီဟာဖြစ်တဲ့အတွက်ကြောင့်သူအငိမ့်စားရသွားတယ်အငိမ့်စားရသွားတဲ့အခါကလည်းကြတော့သူဟာဒီလူတသမဘဝနဲ့တုန်းကအဝတ်သင်အစားသင်သူမဝယ်ရအောင်နောက်ပြီးတော့တဏှာပန်းမှန်သူမလင်းရအောင်အထူးအဖြင့်ကနာနုထမင်းသူမစားအောင်မုံမြတ်တဲ့ကနာနုထမင်းသူမစားအောင် အဲ့ဒီမှာအခုအနာရပြီဆိုတဲ့အခါကလည်းကြတော့ဝိသစ္စာတွေလည်းဝင်လို့ရပြီတဏ္ဍကပ္ပမှလည်းလင်းလို့ရပြီဒီကနာနှုတ်ထမင်းနဲ့သူစားလို့ရပြီဆိုတော့ကဲငါစားမယ်အဲ့ဒီမှာသူ့ရဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကကနာနှုတ်ထမင်းချက်သူကမစားခင်ဒီတိုင်းတော့မစားသေးဘူးငါဝိသစ္စာတွေရေမိုးချိုးပြီးမှငါစားမယ်ကင်းငံမြေစိတ်မှာဆင်းပြီးတော့ရေမိုးချိုး ဝန်စားသစ်လဲပြီးတဲ့အခါကလည်းကြတော့စားဖို့တောက်ဖို့ပြင်တာအဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရသူမြတ်ကြီးတမပတ်မှာထားတယ်တမပတ်ဝန်စားနေတယ်ဆိုတော့နိဗ္ဗာန်အာယုံပြုနေတာခုယောဂီတို့တရားရှုမှတ်နေလို့စိတ်တည်ငြိမ်မှုရနေတဲ့အခါငြင်းချမ်းနေတာငြင်းအေးနေတာတည်ငါဓာဏီရောဓသစ္စာပဲတည်ငါလေးတည်ငါလေးငြင်းအေးတာအဲ့ဒီမှာအခုအဲ့ဒီလိုတမပတ်မှာထားတဲ့အခါကလည်းကြတော့ငါဒီနေ့ဘု து ကိုချီချူရမလဲကြည်လိုက်တော့ ဓမ္မတာတိကဓမ္မတာတိကရေချွချွလို့ရမလားရနိုင်တယ်ဆိုတာသိတဲ့အခါကလည်းကျတော့ရှင်သာရိပုတ္တရာတပိတ်ပိုက်ပြီးတော့သူ့အိမ်ဆွမ်းရက်တာဆွမ်းရတဲ့အခါကလည်းမှာဓမ္မတာတိကစားဖို့တောက်ဖို့ပြင်းနေတာတသက်လုံးမစားခဲ့ရတာကိုသူစားရမယ်ဆိုတော့တော်တော်ကိုစားချင်နေပြီအဲ့ဒီမှာရှင်သာရိပုတ္တရာမထေရသူမြတ်အိမ်ဘောဝရတ်တို့ဩရှင်သာရိပုတ္တရာမထေရသူမြတ်ကြီးပဲတစ်ချိန်လုံးကတော့ လှူစရာရှိပေမယ့်ရှင်သာရိပုတ္တရာမထေရသူမြတ်ကြီးမဖူးတွေ့ရလို့မလှူရလူစရာမရှိပြန်တော့လည်းပဲအရှင်သာရိပုတ္တရာကြီးဖူးတွေ့ရပြန်တော့လည်းလူစရာမရှိလို့မလှူရအခုတော့ကံရံတင်းလိုက်တာငါမှလည်းမုံမုံမြတ်မြတ်ကနန်တို့ထမင်းနေခုချင်းပြုတ်ထားပြီဆိုတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးပင့်ပြီးတော့လှူအောင်ပါပဲဆိုပြီးတော့ရှင်သာရိပုတ္တရာမထေရသူမြတ်ကြီးပင့်ပင့်ပြီးတော့ကနန်လူစွမ်းကတ်တယ်ကနန်လူစွမ်းကတ်တဲ့အခါမှာရှင်သာရိပုတ္တရာမထေရသူမြတ်ရဲ့ဘေးကနေပြီးသူရက်ခန့်နေတယ် ရှင်သာရိပုတ္တရာမထေရသူမြတ်ဖုံးပေးနေတဲ့ခါကျတော့သူစီကတန်ကြားနေတယ်တတွေးတွေမျိုးတဲ့အတန်ကိုကိုနဲ့ဘာဖြစ်နေလဲစားကြည့်နေတာစားကြည့်နေတာသူတသက်လုံးစားကြည့်နေတဲ့မင်းလေကနာနုတမင်းဆိုတာနုနုနာလေးရတယ်မှုကြိုင်နေတာအဲ့ဒါနဲ့သူကစားကြည့်တော့တခါနဲ့တတွေးမျိုးမျိုးချနေတော့ရှင်သာရိပုတ္တရာမထေရသူမြတ်အစားမဖြောင်းတော့ဟဲ့ဓမ္မတတိကလား နင်းလဲစားခြင်းတပြီမို့လားကဲသွားပြီးစားကြည့်ဆိုတော့မှအဲ့ဒီမှာသူရက်တောင်ချပြီးသွားစားစားပြီးပြန်လာတဲ့အခါရှင်သာရိပုတ္တရာမထေရသူမြတ်လည်းဖုံးပေးလို့ပြီးတဲ့အခါကျတော့မှအဲ့ဒီမှာရှင်သာရိပုတ္တရာမထေရသူမြတ်ကတမ္ပဒာတိကကိုစွန့်တရားဟောပေးတာအဲ့ဒီမှာစွန့်တရားဟောပေးတာတရားဟောတဲ့အခါမှာတမ္ပဒာတိကကြီးတရားကိုအာယုံစိုက်လို့မရဘူး တရားအာယုံဆိုင်လို့မရတာဘာကြောင့်လဲဆိုတော့ငါလောက်အကုသို့များတဲ့ပုဂ္ဂိုလ်ငါဒီလောက်ကလေးနာယုံလေးနဲ့ငါအပေရလွတ်နိုင်ပါမလားငါဒီလောက်ကုသိုလ်ဆိုတာငါအတွက်ငါဒီတစ်ခါပဲပြုဘူးတယ်ဒီလောက်ကုသိုလ်လေးနဲ့ငါအပေရလွတ်ပါမလားငါမှာအကုသိုလ်တွေကနှစ်ပေါင်းများစွာလူပေါင်းများစွာတတ်ခဲ့တာလူပေါင်းများစွာတတ်ခဲ့တယ်ဆိုတော့အကုသိုလ်ပြစ်တွေကနည်းနည်းလေးလားအများကြီးလားအများကြီးပဲသူက တယောက်တည်းတတ်ခဲ့တာလည်းမဟုတ်ဘူးအများကြီးနှစ်ပေါင်းလဲများစွာဒီလူသားရာလူကြီးနဲ့နေလာခဲ့တာအဲ့လိုဆိုတော့ तू ဘလို့မှတရားပေါ်မှာစိတ်မဝင်စားတဲ့အခါကလည်းကြတော့လက်ကဟိုခြေဒီခြေလက်ကိုချိုးလိုက်လှည့်လိုက်ဖြစ်နေတာစိတ်ကနာမငြိမ်ဖြစ်နေတယ်ရှင်သာရိပုတ္တရာသိတယ်ဟေဓမ္မတတိကနင်ငါဟောတဲ့တရားကိုစိတ်ဝင်စားဖို့ထင်တယ်ဟုတ်တယ်ဗျာတပည့်တော်မဝင်စားနိုင်ဘူးပဲဘာကြောင့်လဲလို့မေးတယ် တပည့်တော်ဗျာနှစ်ပေါင်း90လုံးလုံးလူပေါင်းများစွာတတ်ခဲ့တဲ့အကုသိုလ်တွေအများကြီးဗျာဒီလောက်အကုသိုလ်များတဲ့အကုသိုလ်ဒုံကြီးအကုသိုလ်ကောင်းကြီးဟာဒီဆုံးလေးတဏ္ဍကယုံဒီတရားလေးတစ်ခါနာယုံနဲ့တပည့်တော်ဒီပြစ်ကြီးကခြေနိုင်ပါမလားဗျာတပည့်တော်အဲ့လိုဖြစ်နေတယ်ဟဲ့ဓမ္မတာတိကရှင်သာရိပုတ္တရာပြည့်ရဲ့လေးနဲ့မေးတယ်အဲ့ဒီလူတွေကိုသင်ကိုယ်တိုင်တတ်ချင်လို့တတ်တာလားတဦးတယောက်ကတတ်ခိုင်းလို့လား အဲ့ဒီမှာဘယ်တပည့်တော်ဒီလူတွေသိမှမသိပဲဗျာဘယ်တတ်ချင်မလဲဘယင်းအမေရောက်တာဒီလိုဆိုရင်နင့်မှာအပြစ်ရှိသလားလို့မေးလိုက်တာတကယ်တော့အပြစ်ရှိတယ်သို့တော့ဟိုကပရိယေလေးနဲ့မေးလိုက်တဲ့ကဟာဟုတ်သားပဲငါဒီလူတွေတတ်ချင်တာမဟုတ်ဘူးဘယင်းအမေရောက်တတ်ရတာဖြစ်ချင်းဖြစ်ရင်ဒီပြစ်ကဘယင်းမှာပဲဖြစ်မယ်ဆိုပြီးတော့အဲဒီမှာသူစိတ်ထဲမှာ ပေါ့သွားတယ်အဲဒီမှာစိတ်ထဲမှာရှင်းသွားတာအဲဒီရှင်းသွားတဲ့အချိန်မှာရှင်သာရိပုတ္တရာတရားဟောတာ သူ့ကိုအဲ့ဒီကြတော့မှသူတရားအာယုံစိုက်နိုင်တာအဲ့ဒီစိုက်နိုင်တဲ့အချိန်မှာရှင်သာရိပုတ္တရာဟောတဲ့အခါနာကနာခန္ဓာညာစိုက်ပြီးနှလုံးသွင်းတဲ့အခါကျတော့သူဟာဘယ်ညာတိအောင်ရောက်တယ်လဲဆိုတော့အနုလောမညာတိအောင်ရောက်တယ်အနုလောမညာဆိုတာမဲ့ညာရဲ့အောက်ဒီညာပြီးရင်မဲ့ညာမယ်အရိယာမဲ့ညာမယ်အဲ့ဒီမဲ့ညာရဲ့အောက်ရှင်သာရိပုတ္တရာဆက်ဟောလဲပဲသူမဲ့ညာတိအောင်မတက်နိုင်တော့မတက်နိုင်တော့မှ ဒီလောက်ဆိုရင်လည်းသူအပယ်လေးပါးကလွတ်ပြီဒီလောက်ဆိုရင်သူ့အတွက်သက်တာရရသွားပြီဆိုပြီးတရားချလိုက်တယ်ချပြီးလို့ရှင်သာရိပုတ္တရာကြောင်းပြန်တဲ့အခါမှာတပိတ်ပွေပြီးတော့ရှင်သာရိပုတ္တရာနောက်ကလိုက်ပြီးကြောင်းထီအောင်ပို့ပြန်လာတဲ့အခါကလည်းကြတော့အဲ့ဒီမှာသူတယောက်တည်းပြန်လာတာလမ်းကျဉ်းချင်းလေးဆင်းရဲသားတွေနေတဲ့ရက်ွက်ဆိုတာလမ်းကျယ်ကြီးပဲဖြစ်မလဲဟုတ်တယ်မို့လားလမ်းကျဉ်းချင်းလေးအဲ့ဒီမှာ သားငယ်ရှိတဲ့နွားမကတခါလဲပြည်လာပြီးတော့အဲ့ဒီတမ္ပထာရိကကြီးဝှေ့တက်လိုက်တာအဲ့ဒီနေရာမှာပဲအမိုက်ပုံပေးမှတခါလဲကြာပြီးသေရောအဲ့ဒီမှာသေရက်ကနောက်ရက်တန်ဃာတော်ရှင်မြတ်တွေဆွမ်းခံကြွတဲ့ကဒီတမ္ပထာရိကကြီးသေနေတာတွေ့တော့ဟာဒီကောင်ကြီးမနေ့ကပဲတနေ့ကပဲအငိမ့်စားရအခုဒီနေ့သေးနေပြီကွာသွားပြီဒီကောင်ကြီးကတော့ငရဲပုထုဇဉ်ကိုယ်တော်လေးဆိုတော့ ပြောကြတာကိုကိုကကိုပဲသွားပြီဒီကောင်ကြီးတော့ငရဲတော့ကိုကကိုကသူရက်ဆင်းတော့မှာပဲဒီလိုပေါ့အဲ့ဒီအချိန်မှာဆုံးခံပြန်တဲ့ခါနောက်မြတ်စွာဘုရားကိုဟဲ့ဘယ်လိုအကြောင်းနဲ့ဆွေးနွေးနေကြတာလဲဆိုတော့ဒီလိုဒီအကြောင်းပါဗျာဓမ္မတတိကကြီးခုမှအငိမ့်စားယူပြီးတော့အခုဒီမှာလမ်းမှာအခုဒီမှာသေးနေတာအမှိုက်ပုံပေးမှာသေးနေတာဗျာဒီကောင်ကြီးအခုပင်ငရဲကလွတ်မယ်မထင်ပါဘူးဆိုတော့မဟုတ်ဘူးတဲ့မြတ်စွာဘုရားသူပင်ငရဲကြံတာမဟုတ်ဘူးနတ်ပြည်ရောက်နေပြီ ရသော်ပြပြောဖြစ်နိုင်မလားဗျာကိုလိုတွေမယုံဘူးဘယ်သူမှမယုံဘူးပုထုဇဉ်တွေဒီလောက်အကုသိုလ်များတဲ့ပုဂ္ဂိုလ်တွေလောက်ဖြစ်နိုင်မလားဗျာဆိုတော့မှမြတ်စွာဘုရားကသူ့မှာတေကန်ဤဆဲဆဲမှာဆရာကောင်းကိုအမိကိုရသွားတယ်ဗာမိကိုရသွားတယ်အဲ့ဒီဆရာကောင်းကိုအမိကိုရသွားတယ်ရှင်သာရိပုတ္တရာကြီးဟူသောမထေရကြီးကိုသူအမိရသွားတယ်ဒါကြောင့်အပယ်လွတ်နိုင်လောက်တဲ့ဉာဏ်စင်တွေသူရသွားတယ်မြတ်စွာဘုရားအဲ့ဒီကြတော့မှတန်ဃာတို့တွေ အားလုံးသဘောပေါက်သွားတယ်ဒါကြောင့်မိမိတို့ဒီကံဤစေစဲမှာဒီတရားလေးဟာမိမိတို့အတွက်အာကိုလောက်သလားအာမကိုလောက်ဘူးလားဒါကြောင့်အခုမိမိတို့မှာဒီဆရာတော်ဘုရားရဲ့တရားစခန်းပွဲမှာအားထုတ်တယ်ကြိုးစားတယ်ဒါပေမဲ့လို့ကို့မှာတမာရီတော့တောင်မဖြစ်ဘူးသို့မဟုတ်တမာရီတော့ဖြစ်တယ်ဉာဏ်တောင်မဖြစ်ဘူးဆိုရင်ဘာမှစိတ်ဓာတ်မကြပါနဲ့ဒီတိုင်းနဲ့ဆက်ပြီးတော့ကြိုးစားအားထုတ်သွားပါ အားထုတ်သွားရင်နောက်ဆုံးမိမိတရားညောင်ဆောင်ရောက်ပြီဆိုရင်အခုရှင်ဆန္ဒမထေသူအားထုတ်ခဲ့တဲ့တရားလေးပြန်ပြီးတော့နှလုံးသွင်းတယ်လို့ပေါ့ပြန်ပြီးတော့နှလုံးသွင်းရှုမှတ်လိုက်ရင်မိမိတို့လည်းအားကိုးလောက်တဲ့ဉာဏ်စင်မျိုးမရနိုင်ဘူးလားတကယ်လို့အဲ့ဒီလောက်မှဉာဏ်စင်မျိုးမရတောင်မှမိမိရှုမှတ်နေမယ်ဆိုရင်ဘာဝနာကုသိုလ်တွေမရဘူးလား အဲ့ဒီဘာဝနာကုသိုလ်စိတ်လေးနဲ့ဘဝကူးသွားရင်အပေကတော့မလွတ်နိုင်ဘူးလားဒုက္ကတိဘဝလားသူကတိဘဝလားဒီဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်လို့များမိမိတို့ထိုင်ဣရိယာပုနဲ့တထိုင်အတွင်းမှာတရားထူးမရသေးလို့မိမိတို့မှာစိတ်အားငယ်ပြီးတော့စိတ်ဓာတ်ကျနေဖို့မလိုဒါကြောင့်မို့ဒီအချိန်မှာဆက်ပြီးတော့မိမိအားထုတ်မြဲဖြစ်တဲ့တရားလေးကိုဆက်ပြီးတော့အားထုတ်သွားရင် ဒီကံนี้မှာအားကိုးလောက်တဲ့တရားတွေမရနိုင်ဘူးလားဗျာကဲဆိုကြည့်လိုက်ဒီကံนี้မှာဒီကံนี้မှာဘယ်လေးရွာဘယ်လေးရွာမှန်စွာလွတ်နိုင်ပါမှန်စွာလွတ်နိုင်ပါဒီကံนี้မှာဒီကံนี้မှာယဟန္တာယဟန္တာမှန်စွာဖြစ်နိုင်ပါမှန်စွာဖြစ်နိုင်ပါဒီကံนี้မှာ ပေလေးရွာမှန်စွာလွတ်နိုင်ပါတေကံဤမှယဟန္တာမှန်စွာဖြစ်နိုင်ပါကဲဆိုကြည့်သမ်းပါတေကံဤမှပေလေးရွာမှန်စွာလွတ်နိုင်ပါတေကံဤမှယဟန္တာ မှန်စွာ ဖြစ်နိုင်ပါဒီကံဤမှာဘယ်လေးရွာမှန်စွာလွတ်နိုင်ပါဒီကံဤမှာယဟန္တာမှန်စွာဖြစ်နိုင်ပါဟောတမ္ပဒ္ဒတိကကြီးဒီကံဤမှာဘယ်လေးပါးကမလွတ်ဘူးလားဟောရှင်သာနာမတိဒီကံဤစေစေမှာယဟန္တာဒီအောင်ဖြစ်မသွားဘူးလားဒါကြောင့်မို့တထိုင်အတွင်းမှာတရားမရသေးပေမဲ့စိတ်အားမငယ်ဘဲနဲ့ဆက်ပြီးတော့အထုတ်ဖို့မလိုဘူးလားဗျာ။ ဒါကြောင့်တတ္တအတေကွန်တောမရဏကာလီတမတိတိဟောတိတထတို့တနည်းယတထိုင်အတွင်း၌အတေကွန်တောတရားဓုကိုမရသေးသည်ရှိသောမရဏကာလီတေဂာနိစေစေချင်းကာကာလ၌တမတိတိကိလေသာဝဥကောင်းပြတ်တဲ့တမတိတိယဟန္တာကြီးသည် ဟောဒီစင်စစ်မသွေဖြစ်နိုင်ပါပြီတည်း